Ooh. င်နာသုဒာသဲလုံးတရှာမတွေ့လားဒီမှာခင်မမှာခုဆိုသူ့အလိုကြကိုကဝိုင်းမှာပါမိန်းကလေးอ่ะအန်ကယ်လေး မင်းကလေးကိုမင်းကလေးကိုအန်ကယ်ဘာနုဘာနုကြောက်တယ်ဘာနုဟာအန်ကယ်ကိုအကူတကြီးနဲ့နေနေရတယ်သူပါဘာနုကအန်ကယ်သမီးလေးအရွယ်သမီးလေးသမီးအရွယ်ဇနီးတယ်မဖြစ်ရဘူးလို့သူပြောလဲမင်းကလေးရဲ့အရေးတွေအတွေ့ကဲမနေစမ်းပါနဲ့မိတ်ကလေးကိုလေအန်ကယ်တက်တော့တက်နေတယ် ဟိုမင်းကလေးရဲ့ဒီမှာမင်းကလေးနဲ့တည်တာနော်အန်ကဲမှာလေตาမရှိမယာမရှိခါချီအောင်ကြာခွေတယ်ကဒါတွေကဘာလို့ပေါ့ဟမ်မင်းကလေးဘုံမင်းကလေးဘုံဒီမှာမင်းကလေးကလည်းကွယ်လိမ္မာလန်းနဲ့ဘာလို့အသေးလေးရှင်နေခုန်နေပြီအန်ကညညပါစနော်မိမိတို့ထမင်းစားပွဲသွားပြီလို့ပြောလာကြတာ တော်တော်ကြာတော်တော်ကြာအာပုံးနေသမ်းပါလေဒီမှာကားပြက်လို့ပါမာမီရဲ့လို့ပြောလိုက်တယ်ပြီးတယ်ဟာပြောပါမင်းကလေးဒီနာမှာလေမင်းကလေးနည်းနည်းလေးများသွားလို့ကောင်းမှုနေတာအန်ကဲကိုမိပြီးတော့ဟိုမိထားလိုက်မိထားလိုက်မိထားလိုက်မိထားလိုက်အန်ကဲအန်ကဲဘာလို့ကြောက်တယ်ကြောက်တယ် ကြောက်တယ်ဟမ်မြစ်စုမောင်အခုတိမိတ်သေးဘူးလားမနေ့၃နိုင်တောင်ထိုးနေပါဗလားမောင်ကိုထိန်ဆောင်နေတာပေါ့ကြည်စမ်းစေးရုံကောင်တော့တယ်လီဖုန်းဆက်သေးတယ်ဟုတ်လားတမားတော်ကြီးဒေါက်တာဗမန်းနဲ့အတူအရေးတကြီးလူနာတဦးအိမ်လိုက်သွားတယ်ဆိုလူနာရောဘယ်နဲ့နေသေးလဲမောင်အာဇလန်တဲ့ဘုတ်တော့မှတ်တမ်းထုတ်ရအောင်ရခဲ့တယ်မြစ်စုရေ case က suicide case ပဲ ကိုကိုကိုတရားကြံမှုပဲဟင်အိတ်ရှိတွေလွန်ကြောင်သွတ်လိုက်တာ Golden Valley ကစိန်ပွဲစားဒေါ်ခင်မမတဲ့ဒါဖြင့် police case ရဲအေးပိုင်နဲ့အမှုပဲမှုခင်းဆရာဝန်တွားရမယ့်ကိစ္စဟာမောင်ကဒေါက်တာဗမန်ကတပည့်ထဲမှာမောင်ကိုစိတ်ချဆုံးလို့ခေါ်သွားတာဖြစ်မှာပေါ့အင်းလီတလောကတောင်တောက်တာမေမေသူနဲ့လူစုနဲ့တွေ့လို့ပြောသေးတယ်။ဘာပြောတော့။မြင့်စုတော့လူတောက်တာစီပါကိုကိုတော့တမားတော်ကြီးတောက်တာဗမန်က ဒီပါကူဒီပါကူနဲ့ပတ်သက်ပြမသိနေတာပဲတဲ့စေယုံတစ်ခုလုံးလဲဒီပါကူဖြစ်နေတော့တာပဲတဲ့တောင်ပေါ်သားဆရာဝန်လူရိုးလေးတော်တော်ကြာစမ်းအပွင့်လွန်သွားလိမ့်မယ်တတိထားတဲ့တော်စမ်းမမစ်စီပါအခုမောင်ဘာတွေတွေ့ခဲ့တယ်လဲသိလားမထင်မှမမြော်လင့်တဲ့အတိုင်းဝိုင်းကရိုင်းဆိုင်လွတ်တဲ့ဇလန်တပုတ်ပါတီမြမဟုတ်တရုတ်ခါတွေတွေ့လာမှာပြီလဲမောင်ကိရော့မောင်တောက်လိုက်အောင် Paulson Coffee Thank you မောင်ပြန်လာရင်တောက်ဖို့ညှင့်သူဖြော်ပြီးတပ်ဘူးတဲ့ထိထားတာနေ့လေက high coke ကအပြန် continental ကဝင်းဝယ်လာတဲ့ salty cake ကဲပြောစမ်းရှင်းနေမှာကြီးဟမ်ကိုကြုံတွေ့လာတဲ့ဇလန်းကြားရရင်မြစ်စုအောင်သွားမှာပါဘာဖြစ်လို့ဘာဖြစ်လို့ရမှာလဲဆရာဥပမာကလူနာကိုအန်စီးတိုက်နေတော့ injection ပေးဖို့ shrinking sterilize လုပ်ဖို့အတွက်မိဖို့ကြောင့်ကိုရင်နှွေးဝင်အယူမှားပါလေအင်ကန်လူတွေတယောက်မှမရှိကြဘူးလားအဲ့ဒါပြောမလို့ပေါ့ဟမ်ထူးကြတာထူးကြတာထူးကြတာထူးကြတာကအတွင်းငန့်ကိုဖြတ်အသွားမှာဘယ်လိုလူကြောင့်လဲမိမိတို့သိသွားပြီထင်တယ်ဒါရှင်ကြောင့်ရှင်ကြောင့်ရှင်လူကြီးမဆက်လို့ပြရတာ ။အော်သူတိတိပြောစမ်းမှာပင်ကြီးရဲ့။ဘာပင်ကြီးလဲ။ကျမနာမည်ပန်းလူပန်းလူလိုပဲခေါ်စမ်းမှာ။ရှင်ပါစဖျားအတီးပင်ကြီးဆိုတဲ့အတန်ကြားတိုင်းကျမကဲပါပြီကဲပန်းလူရဲ့ဟိုဘက်ခန်းကကြာပါဦးမယ်။တမတော်ကြီးဒေါက်တာဘာမလို့ကိုယ်တိုင်လည်းရှိနေတယ်။ဒီမှာပင်ကြီးအဲ့လေအဲ့အဲပန်းလူရှိုက်တန်ကြားလို့အောင်ဝင်လာ။ဘာအန်ကယ်ဟုတ်လား ရှင်ဟာရှင်ဟာလေအဖေဆုံးလို့အဖေမိတ်ဆွေဆိုပြီးအာကိုကြီးနဲ့ကျမတို့တလေးတစားနေလာသေးတယ်ရအခုတော့အခုတော့မအေးနေမကောင်းဘူးသမီးပါသမီးပါတောင်းမေမေတိသွားလို့ခုလိုသူ့ကိုယ်သူအစိတ်တော့တာဖြစ်မှာပေါ့အင်္ဂလိပ်အင်္ဂလိပ်စေတနာတွေဝိရဏမဖြစ်ပြရဘူး မင်းကလေးအမေခင်မမဒီကိစ္စလုံးဝမသိပါဘူးမင်းကလေးကို hostel မှာပဲအန်ကယ်လက်ကျူနေကြပဲအင်းကဘယ်နည်းနဲ့မှမသိနိုင်ဘူးတခြားစေတော့ကရောက်စရာတကူကြောင့်ဖြစ်ပါလိမ့်မယ်ဟုတ်ပါတယ်စားနေကြကြောင်ပါကြီးကြောင်စရိတ်ထောက်ပံ့ပြီးစေရနာဘယ်လိုဘွားနေဒီယုံမြင်လို့ဒီချုံထွင်တာပေါ့လေဟုတ်လားဟေးဟုတ်လားအိုး ရင်ကြားကုန်တော့မှာပဲခက်လိုက်ကြမိတ်လေးရဲ့ကဲကဲအငယ်သွားအောင်မသူနာကနေမှဆောင်းတယောက်ပဲထားခဲ့ရတာဘာခုမှလူတွေကြားကုန်ပါလေအထုပ်ပြပြမှာရှက်နေပြီပေါ့လေဟုတ်လားအိမ်ကအိမ်ဘော်ဒီမလဲညအိမ်ညနေအိမ်မမနေရအောင်မင်းမေကိုရှင်မဲအကြံပေးခဲ့တယ်ဟမ်ရှင်ဟောလေရှင်ဟောတကူလုံးညာညီပဲညာညီပဲ ကိုလုံးညံကြီးပဲလို့ပြောခံရတယ်ညံကြီးရှင်ဟာဘသူလို့ထင်တယ်မြစ်စုဘသူညပါလိမ့်မောင်ရင်ဘသူညမှာလဲမြစ်စုရဲ့မြို့မြန်တဲ့ဖုံးအခုမြစ်စုလို့တက်နေတဲ့ချိန်မကဘိလပြန်ဝတ်လုံတော့ရဥကျွယ်ဝဥကျွယ်ဝဥကျွယ်ဝဘိလပြန်ဝတ်လုံတော့ရဥကျွယ်ဝ အဲ့ဒီဥကျွေဝါပေါ့ကိုပန်းနုရဲ့ဘဝတစ်ခုလုံးတိမ်ကျုံယူလိုက်တာကိုပန်းနုကိုအချစ်စမမိုက်စေခြင်းစေခြင်းပြစ်လိုက်ပါကိုပြစ်လိုက်ပါဒါကပန်းနုဖောက်ပြန်လို့ဖြစ်ရတာမှမဟုတ်တာကိုကချစ်ရတာကိုလည်းပြန်ကြည့်ပါဦးဒီအဖြစ်ကိုအမှန်တကယ်ပြပြပြအရင်ရှင်စနစ်ရဲ့ဖောက်ပြန်ရေးမှာပန်းနုဟာတားအောင်ဖြစ်သွားပြီးသတိခံရတာပဲဒီအဖြစ်နဲ့ပတ်သက်လို့ ကိုအသေးကြံ့ကြံ့ခံနိုင်ပါတယ်ပန်းနုကိုကိုရဲကြီးလက်ထပ်ယူမယ်ဒါပဲပြောလန်းတော့ဟမ်ဒီကလာမှာတော့လေအန်ကယ်ကဆိုဘာလို့လဲရှိတော့မှအရောက်ပဲဗျာတနတ်တောင်ပြီးသေးတယ်အန်ကယ်ကြီးညိုတာတော့ကြောက်ပါတယ်အမေအမေဟုတ်ကြတယ်ဒီကလပ်ကမျက်နှာဖြူတွေပါတက်ရတာဆိုဩအန်ကယ်အတွက်တော့လေ special preference အထူးအခွင့်အရေးတရားပါ။ကဲရှမ်ပိန်လေးတစ်ခွက်လောက်တစ်ခွက်လောက်ပါ။အငယ်ကိုဂုဏ်ပြုတဲ့အနေနဲ့နော်။အေးတစ်ခွက်လောက်တစ်ခွက်။အော်တဲ့အေးအေးနဲ့မင်းကလေးတူကိုအသေးခွဲဖို့ကြံစီနေပြန်ပြီလားဝင့်လုံလုံလားမင်းဥကျွယ်ဝ။ဟမ်။ဘာလို့မင်းကလေး မင်းကလေးမင်းမင်းမင်းခုမှမင်းမင်းလုံမနေပါနဲ့ဥကျွယ်ဝကျမရှင့်စီကိုစရင်ရှင်းဖို့လာခဲ့တာဩဒီမှာနိုးတာနိုးတာခဏခဏနေဦးနော်ကဲလာလာလာပန်းတို့မင်းနဲ့ငါနဲ့ပန်းချန်နဲ့သွားစကားပြောဒီမှာပြောလို့လေရတာပဲဥကျွယ်ဝဩအများအလယ်မှာမို့ရှင့်မဟာအရှိတော်ကွဲမှာစိုးလို့လားဟင်အသေးမှာမိုးချိုးသွားနဲ့ခွဲပြီးရှင်ဖြက်စည်းခဲ့တဲ့မိန်းကလေးတွေဘလောက်များပြီလဲဟာ မင်းလည်းထဲမှာလည်းတနာကြီးနေပါလားဟမ်ဟေးတနာကြီးပေးပေးပေးပေးပေးပေးပါရှင်ပေးဖို့လာတာရှင်ဒါပေမဲ့တနက်မဟုတ်ဘူးကြည်စံကြည်စံကဲရော့အာအကင်ပုံကလိုက်ရှာလိုက်ရတာဗျာ49လဆရာထိုးရွှေအင်ရောဌာနချုပ်ကိုရောက်ခဲ့သေးတယ်ဟာများအရေးကြီးတဲ့တခင်ခေါ်ပါအရေးကြီးဆိုကျွန်တော်စုလင်ဖျားလားမြန်မာအလင်းသတင်းစာတွေကတန်းလာခဲ့တာ တရင်တော်ဥပနင်းကြီးစီကလန်ချားကတော့ဆွဲလိုက်ရသေးတယ်ပြုပြောစမ်းပါဦးခါအများဖြစ်လို့လေခမရအမျိုးသမီးမပန်းဘူးပေါ့မကုတ်ကလတ်ထဲဝင်ပြီးဝင်းလုံတော်ရဥကျော်ကကိုတနတ်နဲ့ပြစ်လို့ပြုဟမ်အခုပန်းနုကောပန်းနုဥကျော်ကကောဘလို့ဖြစ်သွားလဲဟမ်ဥကျွဲဝါကတော့လက်မောင်းရှက်မှန်သွားတာပါဗျာပန်းနုကတော့ဥကျွဲဝါကိုယ်တိုင်ပဲအယူတောင်ကိုလိုက်ပို့လိုက်တယ်စိတ်မနှံ့လို့ဆိုပြီးတော်တဲ့ပညာတတ်အရေးရှင်လူသားတွေဘာဖြစ်လို့ဖမ်းပြီးမစစ်ဆေးကြတာလဲဟမ် ဘာပြစ်လို့ဖမ်းပြီးမစစ်သေးကြတာလဲနေရာတကာအပြစ်ပေးခြင်းတဲ့ကောင်တွေဒါကြတော့မစစ်သေးကြတော့ဘူးလားဟမ်ဦးကျွဲကအကုန်တာဝန်ယူသွားတဲ့သူနဲ့တိတဲ့မိန်းကလေးစိတ်မနှံ့လို့ဆိုပြီးသူကိုယ်တိုင်ကားနဲ့တင်ခေါ်သွားတာပဲဘသူနဲ့မှလည်းတွေ့ခွင့်မရဘူးဗျာဆရာဝန်တွေကလူနာစိတ်ငြိမ်လာတဲ့အချိန်ထိတော့အယူတောင်မှထားရအောင်မယ်တဲ့ခင်ဗျားသွားတွေ့လို့လည်းရမှာမဟုတ်ဘူးပြအောင်လာပြောတာမျိုးပြီးတော့ပန်းနုပြစ်တဲ့တနက်ကလေဟုတ်ကဲ့အဲ့ဒါကျုပ်စုဆုံးထားတာလေ ဒါဆိုခမရရှောင်ပြီးတော့ပြူဒီလိုဆိုကျုပ်ညီမအလဲမှာသခင်ပါဟင်းနဲ့သွားတွေးလိုက်ဦးမယ်ခမရတို့ဆက်ဆူးလေးကြလေဆက်ဆူးလေးကြဟင်းသခင်ပုံနကသခင်ပုံနကနိုင်ငံရေးနဲ့ပတ်သက်လာရင်အတော်စိတ်တက်ပြင်းတဲ့လူပဲอืมသခင်ပုံနကဟာနိုင်ငံရေးနဲ့ပတ်သက်လာရင်စိတ်တက်တော့ပြင်းထန်တဲ့လူပဲဟုတ်ပါတယ် မပန်းနဲ့ခွဲခွာတော့တာတော့ကြပါလားကြာဆိုရန်ကုန်ဂျပန်ဘုံမချခင်တည်းရပဲဆရာ။ဩအဲ့ဒါသူဒီကလေးဘက်မှာတွန်လှန်ရေးအတွက်တာဝန်ယူပြီးရှိနေတယ်ဆိုတာသတင်းကြားတာနဲ့ Major Speak ကိုပြောပြီးအိန္ဒိယကိုစုံမဲ့တက်နဲ့လိုက်လာတာ။ဆေးဝန်ထမ်း nurse ပေါ့။ကျွန်တော်လည်း service ရဆိုတော့ကဟုတ်ကဲ့မြို့စွန်တက်ဆုတ်လာတာနဲ့ပါလာတာပဲမပန်းလို့ပဲ။ဩအိန္ဒိဆိုရင်လည်းမွေးဖွားရဲ့တန်လန်းကြီးနဲ့ မန္တလေးကိုစစ်ဘေးရှောင်ဖို့ရွေးကြတယ်လို့တော့သတင်းရတာပဲဟုတ်ကဲ့ဟုတ်ကဲ့ဘုဒ္ဓလောကကက်ပတင်ဟာဝေးတို့မန္တလေးမြို့ဆောင်တာဒါပေါင်းတော့ကလိပ်စာပါလာတယ်လေကျော်ရင်တော့အိမ်ကိုစားလိုက်ပါလေရေးဖို့ဆိုပြီးတော့စားတော့ရေးထားတာပဲအော်ဒီနေ့ဆရာကျမတို့အိန္ဒိယဘက်ဆက်လိုက်ကြရမှာလားဒီမှာလဲတက်တွင်းမှာကျမစိုးရင်တာဝင်းရောတာပဲကျွန်တော်လည်းအဲ့ဒါပဲစိတ်ပန်းနေတယ်မပန်းဟုတ်ကဲ့ဆရာခက်တယ်ကဂေါ်ရတွေကကြနာများလေတော့ကဟုတ်ပါတယ်ဒီခေတ်လမ်းမှာကျွန်တော်တို့ကိုပြန်လှုပ်ဖို့ဆိုတာ သူတို့စိတ်ကူးမှာတော့မဟုတ်ဘူးဗျအဲတခုတော့ရှိသဘောလေဟုတ်ကဲ့နေချာရောက်လို့ကိုဘက်ကသူတို့တောက်လျှောက်ဝင်နိုင်မယ်ဆိုရင်တော့စိတ်မလိုက်ချင်တဲ့လူတွေရှိရင်ပြန်ခွင့်ပေးခြင်းပေးလိမ့်မယ်လို့ထင်တယ်ဆရာဘယ်လိုစိတ်ကူးထားလဲဟောပြန်ခွင့်ပေးရင်တော့ပြန်မှာပဲအော်ပြန်ခွင့်ရအောင်လဲစူးစမ်းမယ်လေဟုတ်ကဲ့ကျွန်တော်ရင်ကကျွန်တော်ကိုမျှောနေတော့မှာမွေးစားရင်သွေးမျက်နှာလေးလည်းကျွန်တော်မမြင်ရသေးတော့อืมအင်းလေဆရာဖိုးကအိမ်ပြန်လန်းညှို့မှန်းသူရှိတော့အားခဲချက်ကအသေးဆန္ဒပြင်းပြရပြီမပေါ့ မပန်းတို့ကဘယ်လိုများအစီအစဉ်ရှိပါသလဲကျမတော့ဒီဘက်မှာမရှိဘူးဆိုရင်သူ့ဆွေမျိုးတွေရှိရအောက်ပြေအောက်ရွာဘက်မှာအေးအေးဆေးဆေးသွားမယ်စိတ်ကူးတယ်သူတနေ့အဲ့ဒီကိုပြန်လာမှာပါမပန်းတို့ကြည့်ရတာစိတ်ပင်မလှတယ်ဗျာဆရာကြည့်ရတာတော့အိမ်ပြန်ရက်ကိုတွက်ပြီးသိရှင်လန်းနေတာပဲနော်မောင်ရဲ့ မောင်ပြန်လာတော့လေစိတ်ပင်ဝင်နှွမ်းသမျှသိရှင်လန့်ရတာပဲကွယ်ကိကိမောင်ကအဝေးကြီးကလာရတဲ့လူဆိုတော့ကော်ဖီဖြော်လိုက်ဦးမယ်နော်တခြားတော့မမြင်ရတာကြာပြီကြံနကနေပဲနော်မောင်အိုးတကယ်တည်းမောင်ရေရုပ်ရည်ကြီးကြံလာလိုက်တာမောင်ကြည့်ရတာပန်းလုံးလာတယ်ကွယ်ပန်းဆိုမပြောနဲ့မြစ်စုလွှမ်းရတာကတစ်ဖက်တော်စမ်းပါမောင်ရေ မောက်စာရကလေးကညင့်သူပြောမလို့သိလားဟွန်းစာတစ်စောင်လုံးပဲ့နဲ့ตาအကြောင်းမရအကြောင်းကနင်းနေရဲ့ကိုနတ်စမလေးပန်းလို့ဆိုတဲ့အကြောင်းကမျက်နာနဲ့အပြည့်ဟွန်းဩမြစ်စုကလည်းသူ့နဲ့မှတွေ့တွေ့တာကြောင့်လို့ထည့်ရေးလိုက်တာပါဟွန်းမြစ်စုမှတ်မိတယ်မလားဟိုကိုအာဂျေ့မှာတော့ကလေတညဆရာဥပမှန်းနဲ့လိုက်သွားတော့ကလေမြစ်စုတို့ဆရာဥကျွယ်ဝအဲ့ဒါဟိုရင်းလေကွာ ကိုဟာဖြစ်တဲ့မိန်းကလေးလေကွာအော်အဲ့ဒီပန်းနုပေါ့အဲ့ဒီပန်းနုအော်ဒါတည်းဆရာဦးကျွယ်ဝစုလို့မောင်ကိုပြောရအောင်မယ်ကျန်ကုန်မှာဂျပန်ကဖွဲ့တဲ့အုပ်ချုပ်ရေးအဖွဲ့တင်းမှာဆရာဦးကျွယ်ဝပါတယ်မဟာပမာအဖွဲ့မှာဦးကျွယ်ဝကတဏီယာတဲ့ဒေါက်တာပပလည်းအတိပတိအရှင်မင်းကြီးအဖြစ်ခံယူလိုက်ပြီပမလွတ်လပ်ရေးလဲနိဖွန်အစိုးရကပြီးတော့မတည်อืมငါတို့စံထန်နေတော့ လွတ်လပ်ရေးရကြပြီပေါ့ဗမာပြည်ဗမာပြည်တို့များလွတ်လပ်ပြီလွတ်လပ်ပြီ ပြင်သွားတော့ကိုလှကွန့်လာသွားတယ်။မိကကိုလှကွန့်များလဲ။အော်မောင်ကလည်းမောင်နဲ့အဖေတူအမေကွဲဆိုတဲ့ညီရလေ။ဇီဗာပါ။ဟမ်သူ့နာမည်လည်းဇီဗာပဲ။အော်ဘာလဲသူမန်းလေးရောက်နေလားဟလား။တာဝန်နဲ့လာတာလို့တော့ပြောတာပဲ။ဘာတာဝန်နဲ့လဲတော့မပြောဘူး။မောင်နဲ့ဖေဖေကိုတတိပေးသွားတယ်။ရှောင်နေကြရင်ကောင်းမေတဲ့။ဒီဘာဖြစ်လို့ ဖီဖီကိုတော့အင်္ဂလိပ်အလိုတော်ရှိဆိုပြီးဂျပန်ကရန်ရှာနိုင်နေတဲ့ဟုတ်ပြီပြီးတော့မောင်ကိုလည်းစစ်ပြေးတက်ဆုတ်ခွာသွားတုန်းကလိုက်သွားတဲ့စင်မလာအစိုးရရဲ့ဆရာဝန်တက်ပြေးတယောက်အနေနဲ့မှတ်တမ်းရှိနေတယ်တဲ့ဟာဒါကရှင်းပြလို့ရသားပဲရှင်းပြလို့လည်းရမနေနဲ့မောင်ဂျပန်နေအကြောင်းမုံပါသိလို့လေကိုဂျပန်စစ်ကိုရှီပါတာကအတော်ကလေးစိုးတာတိုင်းချစ်ဦးသိမ့်ဖေ သခင်တင်ရွှေတို့ဖမ်းသွားတာကကိုခုတတိပါတတိအစနာများရလူလေစကိုင်းကကိုသိမ့်တန်နဲ့ကိုဘအုံးတို့ကိုလည်းသူ့ပဲခေါ်သွားတာဘယ်မှာမြပြန်လာကြလူလဲမောင်ရဲ့အိုးမဖြစ်ဘူးမဖြစ်ဘူးဖေဖေဖယားကြီးကပြန်လာရင်လည်းပြောမှမောင်ကြီးကပြောသွားတော့အထက်ဗမာပြည်မှာတောင်မနေပါနဲ့တဲ့အဝိကိုစက်မြုပ်ပြီးခဏရှောင်နေကြပါတဲ့တဲလဲပူပင်တတ်ရံကောမိမရဲ့တို့တွေဟာ ရိုးရိုးသားသားပါဟာကိုဟာကိုယူသားချင်းယူသားမင်းကင်ပီတိုင်ကစိတ်ချရတာမဟုတ်ဘူးကင်ပီတိုင်ကစိတ်ချရတာမဟုတ်ဘူးဆိုပြီးတော့ဒီရောက်လာကြတာပဲဒီဘက်ကင်းတွေကမြစ်စုတို့ဘိုးဘွားပိုင်လည်းနေရှိပြီးတော့ကလူကနေလည်းရှိတော့ကခေလာကြတာပဲပေါ့လေဒါနဲ့စကမ်းမဆမပန်းတို့ကဒီရွာမှာကျမလေးဆရာနဲ့ခွဲလာကြတဲ့က ရပြောခဲ့သားပဲအောက်ပြည်အောက်ရွာကိုလေးရဲ့ဆွေမျိုးမိဘသားချင်းများရှိရာကစောင့်မယ်ဆိုပြီးလာခဲ့တာအခုဆရာရွာထဲမှာပဲလာရင်ကျုံကျုံရပါလေဆရာရဲ့စစ်တွင်းအားနေတော့မို့စာရီပဲဖိဖတ်နေတာဆရာကဒီအာရှလူငယ်များစာကြည့်တိုင်းမှာတွေ့လိမ့်မယ်လို့လုံးဝစိတ်ထဲမထင်ခဲ့တဲ့ကိစ္စအင်းပေါ့လေမထင်တာလည်းတခါတလေရင်နာအောင်တွေ့ရစမြဲပဲဆိုတော့ မပန်းကိုကျွန်တော်တမင်လာပဲတွေ့တွေ့တာလုံးမပြ။ကံအကြောင်းလို့ဆိုရမှာပေါ့လေ။ဟုတ်ကဲ့ဆရာ။ကျွန်တော်တို့မိသားစုတွေရတော့ရွာပြင်ကွင်းထဲမှာဟိုကျွန်တော်တို့အိမ်သူဘိုးဘွားတို့များဆောက်ထားတဲ့တော့ရဇရက်တစ်ခုရှိတယ်လေ။ဟုတ်ကဲ့ဆရာ။စစ်ပြေးဆိုပြီးတော့ကအေးတဲ့နေရာရွေးရတာပေါ့။ဟုတ်ကဲ့။ဘယ်နေရာမဆိုနေလို့ဖြစ်ပါတယ်လေ။ဝင်းတာလိုက်တာဆရာကြီးတကယ်ပါပဲ။ စစ်ပြေးကာလခုလိုပြန်လဲစုံစည်းရတာမကြမကြတော့ဆရာဒီရွာကိုလာပါတယ်နော်ကျမရွာစွန်ကချမ်းအလိုမှာပြင်းအောင်အိမ်လေးနဲ့လာပါတယ်မပန်းတို့ရဲ့လာပါတယ်အရင်တော့တပတ်တစ်ခါလောက်ပေါ့လေအခုတော့နေ့ဆက်ဆိုသလိုလာရမလို့တောင်ဖြစ်နေဆရာကလေအပြောတော့မောလောက်ပါပြီရဲ့ ကြောင့်လက်ပမောင်းခါဆိုတဲ့ချိန်မျိုးမှာအတော်အလားစင်ကျင်စေခြင်းနဲ့ကွယ်နော်မြစ်စုရဲ့ဟွန်းကိုရောမှာရန်သူမရှိပါဘူးတရားရှိစမှာမိမရတရားရှိစမှာတရားကိုနှတ်ဆောင်ပါတယ်ဘယ်နဲ့ဒီတောကြုံတော်ကြလာနေပြီးတော့မှစာလေးပါလေးမှမဖတ်ရဘူးဆိုရင်ဘောကသေသွားမှာပေါ့အင်းလေမြစ်စုကစိတ်ပူလို့ပြောတာပါအဖေကလည်းပြောလာတယ်ကြွားတဲ့စာဖတ်ခန်းနဲ့ တွန်းရကူးချီတန်းချီသူ့ဘဝလေးပဲရှိတယ်တဲ့ဒါပေမဲ့မောင်စာပါခန်းသွားတယ်ဆိုရင်လေစိုးစိုးစီးစီးပြန်လာပေါ့ကွယ်နေဝင်ချင်းမှမောင်မရောက်လာရင်မြင့်စုရင်ပူလွန်းလို့မြင့်စုဟွန်းမောင်တာဝန်တိဆေးပညာရှင်တယောက်အနေနဲ့ခုလိုချိန်ခါမျိုးမှာကိုဘာလုပ်ရမလဲဟွန်းကိုဘာလုပ်ရမလဲချစ်ပြောစမ်း ကိုယ့်ဘက်ကလည်းနည်းနည်းပြန်ပြီးစဉ်းစားကြည့်ပါအောင်လေဟုတ်ပါတယ်မောင်ရဲ့ချင်းခွေရေခတ်နဲ့ကိုတို့ရဲ့ဇက်ကိုမြုပ်နေရမှာလားဟုတ်ကာလာကြီးပြစ်တာနဲ့ဘွားမျိုးကကိုမှုတ်ထားရမယ်ဆိုရင်မှောင်ကျသွားတော့မှာပေါ့အချစ်ကဟုတ်ပါတယ်လေအားနေတဲ့အခိုက်မှာဇာတိဖတ်ရမယ်လူသားတွေကြိုးရှိမဲ့ဆေးပညာစာရဏီပြုစုရမယ်ဟုတ်ပါတယ်ဒါတခုတော့ကိုယ်လုပ်ပြစေကိုယ်ခွင့်လုပ်ပါကိုယ်ကိုခွင့်ပြုပါမျိုးနော် ကိုကိုခွင့်ပြုပါလို့ပြောเสียမလိုပါဘူးဆရာပန်းလူဟာအားလုံးကိုခွင့်လွှတ်ခဲ့ရတဲ့သူပါကုံကုံပြောရမယ်ဆိုရင်တလောကလုံးကိုခွင့်ပြုပြီးခွင့်လွှတ်ထားရသူပါဆရာမသိတော့မသိဘူးပေါ့လေ ဒါပေမဲ့ချင်းချင်းချင်းချင်းလဲပြောမနေချင်တော့ဘူးမပန်းလို့အဖြစ်ဟာအုံနောက်ကမလာဘူးအသိဉာဏ်ကမလာဘူးအသေးတွေကလာတယ်ဆိုတာကျုပ်နားလဲတဲ့အချိန်မှာကျုပ်စိတ်ကိုထိတ်မထားချင်တော့တဲ့အတွက်လွတ်ပေးလိုက်တာပါမပန်းလို့မပန်းလို့ကျုပ်ကိုခင်းလာရမှကျုပ်ရဲ့အကျဉ်းသားတွေပို့သွားတယ်အော်ဆရာဆရာတို့တောင်ပေါ်သားတွေဟာ ပြောလိုက်ရင်လည်းရိုးရိုးရှင်းရှင်းကြီးပါပဲလားဆရာရဲ့ပန်းနုအသေးတွေကလည်းကြောက်တုံးကြောက်ခဲမဟုတ်ဘူးရှင်ရဲ့ဒါပေမဲ့ဆရာမပြောပါပြောပါပြောပါမပန်းနုပြောပါကျွန်တော်ကိုအမနာပါနဲ့လေကျွန်တော်ငါကတန်းနဲ့မရနဲ့လို့မပန်းနုပြောမလို့မလားပြောပါမပန်းနုရှင်မပန်းနုရဲ့အချစ်ကိုကျွန်တော်အရန်လူယူဖို့မဟုတ်ပါဘူး ကျွန်တော်ရင်ထဲမှာဘာတွေဖြစ်နေတယ်ဆိုတာကိုမပန်းတော့သိစေချင်တာတခုပဲချစ်တွေဒေလာဒါလေးကြခုမြတ်မှာဆိုရင် ဟုတ်တယ်မပန်းဘူးဟုတ်တယ်ဟုတ်တယ်ကျွန်တော်တို့မြန်မာတိုင်းရင်းသားလူမျိုးတွေရဲ့စိတ်ထဲမှာအမဒီအဖြစ်ဆွဲနေတာကတဏှာညာတာကိုချင်းဆန္ဒစိတ်ပဲဒါကိုအနုစိတ်ပြောပြရှင်းပြဖို့ခက်တယ်မြမစိုးတရားလို့ပဲခေါ်မလားတော့မသိဘူးပေါ့လေပန်းလူတော့နားမလည်နိုင်လောက်အောင်ပါပဲဆရာကျွန်တော်မပန်းလူကိုအပြူပေါ်ဝင်စဆယ်ကျော်တက်ကစတွေ့ခဲ့ရှင်တွေ့ခဲ့တဲ့အချိန်ကအကာလညာ ရန်ကုန် Golden Valley မပန်းတို့အမေတော်ခင်မမစိတ်တောက်တယ်ညဟေးဟေးအဲ့ဒီညအဲ့ဒီညကဆရာရှိတယ်ဟုတ်လားဆရာရှိုံနဲ့မကဘူးမပန်းတို့ရှိခုကျွယ်ဝအကြောင်းလဲသိခဲ့သူပါအဲ့ဒီမြင်ကွင်းဖြစ်ပြဟာကျွန်တော်ဥနှောင်းတဲ့အာယုံကြောကိုထိခိုက်လှူရှားသွားစေခဲ့မှကျွန်တော်မသိခဲ့ဘူးဆရာရေဆရာကျမ ကျမကအဲ့ဒါပြောတာပေါ့မပန်းဘူးဆွဲလန်းစိတ်ကအသေးခံမှာတိတ်တိတ်ကလေးဝင်ပုံနေခဲ့တယ်မပန်းလို့နဲ့ကျွန်တော်ကလေးမျိုးမှာစစ်ပြေးတက်နေဆုံရတော့ဟုတ်ကဲ့ဆရာပုံနေတဲ့အသေးခံကမတိစိတ်ကလေးဟာဘုံနဲ့ဆိုတခါတည်းပေါက်ကွဲတော့မလို့ဖြစ်လာသေးတယ်ဒါပေမဲ့ကျွန်တော်ထိတ်နိုင်ရဲ့ခုတော့မထိတ်နိုင်မသိနိုင်ဖြစ်ရောလားဆရာကြီး ထိမ့်နေသိမ့်နေဆိုတာတစ်ခါရမယ်နှစ်ခါရမယ်ကျွန်တော်ကတော့ဘာသာနဲ့ထုတာတာမှလို့မပန်းလို့ရဲ့အသွေးအသားအသင်းနှလုံးနဲ့တိဆောက်တဲ့ဒူထားဆိုတော့ကကျွန်တော်မှုသားလဲမသုံးကျင်တော့ပါဘူးဒီတစ်ခါပြန်တွေ့တဲ့အခါမှာမပန်းလို့ကိုကျွန်တော်အသေးတဲ့ကနှစ်နှစ်ကာကဒီချစ်ပါတယ်ဆိုတာမပြောပြလဲဖဲပြန်ခွဲခွာရမှာကိုအသေးနာလွန်းလို့အခုလို့ဖွင့်ပြောတာပါဆရာ ဆရာခံစားချက်ကလည်းကြီးမားလာရလားဆရာရဲ့ချစ်တွေယူတိလာရလေကြာသူများမဆိုရင်အသေးနှလုံးတွေပွင့်ထွက်လို့လားကျွန်တော်ခံစားချက်ပြီးသွားရင်သွားမဲ့ခီးကလည်းရှိပါတယ်မပါနော် မပတ်လုံဟာအိမ်တော်တစ်ခုရဲ့စွန့်ပစ်ခြင်းမခံရပေမဲ့အသက်ဝေးကွာနေတဲ့ပလဲလေးရင်နာလိုပါ ပလဲလိုခြင်းရင်မုတ်ခုံကခွဲယူရတယ်လို့အသက်မူလဘဟုမှာရှိနေတဲ့အခြေအနေကိုလည်းကျွန်တော်တောင်းမဲ့မပြည့်စည်စေလိုပါဘူးဒါပေမဲ့ဒီကောင်တမင်ငါ့ကိုလာပြီးရမဲ့မီးမှုေးနေတာပဲလို့ထင်ရင်ခံမယ်ဦးစရာကျွန်တော်အိမ်သူကကျွန်တော်ပြန်ရလမ်းကိုနေ့စဉ် ညှို့မှန်းရတဲ့ဒုက္ခကလွတ်ကင်းအောင်လင်သားတယောက်အနေနဲ့ကျွန်တော်မှာတာဝန်ရှိပါတယ်ဒါကြောင့်နောက်များရက်မှာမပန်းလို့စီမပန်းလို့စီမလာတော့ဘူးလားဆရာကြီးကျွန်တော်ကိုနားလဲပါမပန်းလို့ကျွန်တော်ကိုနားလဲပါဆရာကျွန်တော်ချစ်တာကိုပဲသိတယ်ကျွန်တော်ချစ်တာကိုပဲသိတယ်ဆရာကြီးကျွန်တော်သိတာကိုပဲကျွန်တော်ပြောပြရစီဖြစ်နိုင်တာမဖြစ်နိုင်တာကိုကျွန်တော်မသိဘူးရင်ထဲမှာချိတယ်မချိဘူး ကျမယောက်ျားတည်သလားရှင်သလားမသိသေးဘူးများဂတိပေးရမှာခက်တယ်ဆရာနောင်များထပ်တွေ့ကြရင်တော့ခက်တယ်မပန်းဘူးခက်တယ်ခက်တယ်ကျွန်တော်သွားမယ်ဆရာကျွန်တော်တို့ထပ်မတွေ့ကြတာပဲအကောင်းဆုံးပါပဲမပန်းဘူးအကောင်းဆုံးပါပဲရေမြမဟာကဘာအခုတော့မသိတာကိုဖြစ်ပြပါ ချစ်တယ်ချစ်တယ်ချစ်တယ်ချစ်တယ်ချစ်တယ်အကောင်းဆုံးပါလို့တော့မပြောလို့ပါဘူးခေါင်းမရှိပေမဲ့ဝက်စစ်ကိုတော့တုံးလို့ရပါတယ်ဆရာခေါင်းမလို့ပါဘူးခင်ဗျာအေးကြည့်တာကအချိန်မီကျွန်တော်အိမ်ပြန်ပို့ပြီးပို့ပါပဲဒီလိုတော့မဖြစ်ဘူးဆရာမဖြစ်လို့ပါအပြန်လမ်းကနေဆရာကိုဖြတ်ခေါ်လာကြတဲ့ကကျွန်တော်တို့ပြန်ဖို့ကိုလုံးဝမရည်ရွယ်ပါဘူးကျွန်တော်တို့တတွေဖက်စစ်ကိုတော်လှန်ကြတော့မယ် ဆရာတတတာကျွန်တော်တို့အကူညီပါကျွန်တော်ကနိုင်ငံရေးသမားမဟုတ်သလိုတောင်းလိုင်းသမားလည်းမဟုတ်ပါဘူးခင်ဗျာလူလူတွေကတမန်ဆေးဝန်တန်းတူပါကျွန်တော်အိမ်တော်စုကစစ်ပြေးတွေပါအလိုလိုအားငယ်နေကြတဲ့လူလူတွေကလူတွေပါကျွန်တော်ပြန်ဖို့ပါခင်ဗျာပြန်ဖို့ပါအိမ်ပြေ လူကန္တာရရဲ့တဲ့ကျွေသူပန်းကြီးလမ်းနေဝေးกว่าဆွေ ရင်ရန်ကုန်ပြန်သွားပြီဆိုတာငါတစ်ထက်ကအသက်ပေးမမြင်ပဲထွက်ပြေးလာတာကြီးနေပါလားဟောမြစ်စုမြစ်စုငါပေါ်တစ်ဖက်ကအမြင်နဲ့အဆုံးမြင်သွားရှာပြီငါတော်လိုင်းတန်တဲ့အတူပါသွားတယ်ဆိုတာတူးမဟုတ်ဘူးသိမှာတော်ပါသေးရဲ့ဟွန်းဂျပန်နိုင်ငံသိသွားရင်ငါရှောင်းနေမှာရှောင်းနေမှာ ជីវကိုမင်းပြေသွားနေမင်းပြေသွားနေလေပန်းနေမပန်းနေငါသူ့စီသွားမှာပဲငါသူ့စီသွားမှာပဲဒီမှာဆိုရင်ငါသူ့စီသွားခုမှဖြစ်တယ်ပန်းနေကိုလာပြီလေကိုရင်နှံသွားအောင်တကယ် သေးကြပန်းနူရေကိုလာပြီလေလို့ကိုကိုတိုင်းပြောတာ ပန်းနူမှာကြားလိုက်ရတယ်လို့ပဲကိုရေကိုကိုတောင်ဘက်ရွာတိုင်းရှိမှာဘာကြီးတွေ့ခဲ့တယ်ပြောတာနဲ့စိတ်ငါပြီးသွားတာကိုကကိုကိုစုဘက်ကအလားပန်းနူကမကြီးတဲ့ဘက်ကသွားတော့လွဲသွားတာပေါ့ဝင်တာလိုက်တာကိုရေရှင်နေမှာဘလူးဖြစ်နေမှန်းတော့မသိဘူး တရင်တို့အရာအထမှာအိမ်မက်ခဲ့တဲ့အိမ်မက်အလှပါလေးတွေကိုမပြောက်ဆုံးရအောင်ထိမ့်ထိမ့်ထားခြင်းနဲ့ဆန္ဒအိမ်မက်ကောင်းမဲ့ဖူးကြတဲ့သူများ အာတိတရှိသလိုအိမ်မက်ဆိုးနဲ့အရာနို့လာတဲ့သူများကြတော့ခြောက်ချလွန်းပါလားပင်ကြီးရဲ့ဟမ်ကိုရေကိုပန်းတို့ပင်ကြီးလို့ခေါ်လိုက်ပြီနော်ဒီဘဘိုးဆိုတဲ့တောင်ပေါ်သားမှာလဲအသွေးအသားနဲ့ နှလုံးနဲ့ပါ ပင်ကြီးရဲ့ဆရာကလည်းဒီကကူးလို့ခေါ်တာကူးလို့ခေါ်တာနားလည်မှုကြီးစားနဲ့ကိုဒီလိုခေါ်တာကို့မှာပါရလိုက်တာပင်ကြီးရဲ့ပါရလိုက်တာပါရလိုက်တာ ရွှင်စေခြင်းနဲ့ကိုမျက်နာလေးလန်းနေတာမြင်ရရင်ပန်းလူဝင်တာတာပဲလို့ပန်းလူကိုတိတ်ချစ်လို့စိတ်နှိမ့်နေတာလားဘဝတကွေမှာခဏတွေ့တယ်လို့ပဲသဘောထားပါကိုရဲ့ပန်းလူအတွက်ဘာမှတလေးတစားအရေးထားစရာမလိုပါဘူးကိုဘဝမှာတွေ့လိုက်ကြုံလိုက်တယ်အသေးဝါလိုပဲသဘောထားရင်ပြီးတာပဲကိုရဲ့ ကိုဟာမြင့်စုရဲ့ပစ္စည်းပါပန်းလူဗလာပဲအချစ်ကြီးကြီးကိုမြင့်စုစီပြန်လာမှအမှန်တရားကလက်ခံနိုင်မှာပေါ့ကိုကိုပန်းလူချစ်တယ်ဖြစ်ပေကြီးဒါပေမဲ့အစ်စ်တကယ်ပိုင်ရှင်လားပန်းလူမဟုတ်ဘူးကိုပန်းလူမဟုတ်ဘူးမြင့်စုမြင့်စု အကိုချစ်သူအဖြစ်နဲ့ပန်းလူနားလေပြီးသားပါမြင့်စုစီကိုပြန်သွားပါကိုမြင့်စုစီကိုပြန်သွားပါနော်ကိုကိုကိုပန်းအရာချစ်တယ်ဝမ်းလေးရှိပြီကိုဝမ်းလေးရှိပြီ ပါချစ်။ဟောဒါတဲ့ကိုမင်းမောင်မလေးချွေးတွေတန်နေနဲ့ပါလား။ပေးပေးပေးချင်းအောင်ကြီးပေးချင်းအောင်ကြီးပေး။တော်စမ်းပါကိုရေ။တော်ရရကိုငှက်ပြန်းမိလာတဲ့ကအစားအစာကောင်းကောင်းစားရတာမှမဟုတ်တာ။ဘာကြီးတာပြောတော့မြို့သွားလဲနဲ့ပန်းနုလိုက်သွားတာ။ကိုကောင်းကောင်းစားရမှမြို့ကရသမျှပစ္စည်းတွေစုပြီးဝဲလာတာပဲကိုကြီး။အမလေးမိမရဲ့ပင်မန်းပြီးတဲ့နဲ့အခုဖြစ်တယ်လို့နေလို့ရပါတယ်ကွယ်။ ကို့ပေါ်ချစ်တီပိုလှကြီးလားချစ်တီမပန်းနုပင်ကြီးရဲ့အော်ကူမြို့ကစာပါလာတယ်ဟောဒီမှာ9လလောက်ရှိပြီတဲ့ death letter စာပေဌာနမှာအိတ်နေတာကိုခုတော့ရစီကလိပ်စာနဲ့တွေ့လို့ယူလာခဲ့တယ်ရွတ်ရွတ်ဟမ်ဒါဒါရမမင်းစုစီကစာပါလားဟုတ်တယ်လေခုမရစီကစာပေါ့ကိုဒါကိုခုစီပန်းတို့ကယူလာတယ်ဟုတ်လား ။အော်ကိုရဲ့ဇနီးမယားစီရစာကိုလင်သားတယောက်စီယူလာတာပဲကိုရဲ့။ပန်းလူကိုချင်းစာပါတယ်။ခုနေကိုလေးစီရစာတစ်စုံလောက်များရရင်ပန်းလူလည်းဘလောက်ဝင်းတာမလဲလို့။အော်ပန်းလူရဲ့။อืมဖတ်ပါကိုပန်းလူမိဖို့ကြောင့်လည်းဝင်လိုက်ဦးမယ်နော်။ဖတ်လီကိုစာမဘာရီပါတယ်ဆိုတာပန်းလူသိဖို့မလိုပါဘူးကိုရဲ့။ ဒါဟာကုမရစီရစပါ ကိုရဲ့မိမပန်းလူကိုယ်တိုင်မြို့ကယူလာတဲ့ကုမရမြစ်စုစုရစားလီဖတ်ပါကိုရဲ့อืม pinky မောင်မောင်ကိုမြင့်စုအားလုံးခွင့်လွှတ်ခြင်းနဲ့ချစ်ပါတယ်မောင်မောင်ဟာဘယ်သူနဲ့မှမတူယူတာတဲ့လူဆိုတဲ့ငယ်ပေါင်းအသိစိတ်က မောင်တိတ်ခါကိုဖျက်ဆီးမပြတ်ပါဘူးကွယ်မြင့်စုတို့ဒီမှာရှိတာသိလို့ဖေဖေကိုပညာရေးဌာနကပြန်ခေါ်တာနဲ့ရန်ကုန်ကိုပြန်သွားကြရတယ်နော်မောင်တည်င်းအစအနမကြားရတဲ့မြင့်စုတို့အနေနဲ့ရှင်တထိထိပါပဲမောင်ရဲ့မြင့်စုရန်ကုန်မှာမိဖွားတယ်မောင်တမီးလေးပဲမောင်နဲ့တူလွန်းလို့တမီးလေးနာမည်မောင်မေမေရဲ့နာမည်အတိုင်း မာရှာလို့နာမည်ပေးထားတယ်မောင်သူ့အဖေတောင်ပေါ်သားကြီးရဲ့မြို့ဆက်နာမည်ကိုမာရှာကတင်းသွားပါလိမ့်မယ်မောင်ရဲ့အော်တာတဲ့ရန်ကုန်မှာသမီးလေးမွေးတော့စေးရုံမှာနေကမုံမှန်တင်တန်းတက်တဲ့ဆီယာမတူကကြီးမှုပြုစုမွေးဖွားပေးတယ်လေအဲ့ဒါဘသူလဲလို့ထင်လဲမောင်မောင်သိလားအဲ့ဒါ မောင်ရဲ့ပန်းနီဆိုတဲ့ဆီယမလေးပဲပေါ့မောင်ရဲ့မြင့်စုသူ့ကိုခင်မာတယ်မနှောကောင်းတဘောကောင်းရုပ်ချိုးလေးပါပဲမောင်မောင်ကိုအမြဲတမ်းအချစ်မြင်းနေတဲ့မြင့်စုလေးမြင့်စုမောင်ကိုအပြစ်မတင်ရပါဘူးကွယ်မြင့်စုကဘဝအတွေ့ရှူးရှူးသားသားအပြေထွက်လို့ခရီးဆက်တယ်အဲမပန်းလူလေးကတော့အခက်အခဲကြက ရုံးကန်လှုပ်ရှားခရီးဆက်ရတဲ့ဘဝပိုင်ရှင်မလေးနဲ့တူတယ်ထင်ပါရဲ့မောင်ရင်ခုရင်များမှာတော့မဖေဖေကထိုးစံအတိုင်းဟို့ကိုသွားဖို့ပဲစီစဉ်နေတယ်ဒီလအတွင်းအဆင်ပြေသွားရင်တော့မောင်နဲ့ဝေးရမှာပေါ့အချစ်မောင်ကိုအချစ်များစွာနဲ့ရေးလိုက်တဲ့စာမောင်လက်ကိုရောက်မှရောက်ပါလားလို့ရင်တထိထိပါပဲကွယ် မောင်ချစ်တယ်မြင့်စုอืมမြင့်စုမြင့်စုဘာလို့ကိုစိတ်ကိုတိတ်ပြီးပြင်းမမခံပါနဲ့ကွယ်တနေ့ပိုင်းရှင်းလက်ပြန်အပ်ရမယ်ပစ္စည်းကိုခဏငှားထားသူအနေနဲ့ပန်းနုနားလေခွင့်လွတ်ပါတယ်ကိုရေအိုးအိုးမဟုတ်ဘူးမဟုတ်ဘူးမဟုတ်ဘူးပန်းနုမဟုတ်သေးဘူးမြစ်စုရဲ့စာအရဆိုရင်ခုလောက်ဆိုသူတို့ဟိုရောက်သွားကြောက်ရောပေါ့ ဟိုဆိုတာဘယ်ဟူများလဲကိုဟိုဆိုတာဘင်္ဂါဆာဒမန်စပစ်နဲ့နိုင်ဝန်ဆာပေါ်ထွန်းတို့စစ်ပြေးအစိုးရတီယာဆင်မလာမျိုးကိုပြောတာပန်နူသူတို့ကဒီခေတ်ကြီးထဲမှာအဲ့ဒီကိုရောက်အောင်သွားလို့ရပါမလားဒါကတော့အဆက်အသွယ်ပေါ့ပန်နူဒီလိုဆိုမြင့်စုနဲ့ကိုဝေးတဲ့ဝေးရောပေါ့ဒါပေမဲ့တနေ့တော့မြင့်စုစီကိုပြန်မှာပါသူတို့တွေကိုကိုမျောလင့်နေရှာကြမှာဒီလိုဆိုတနေ့တော့အခါသခင်ပုံက ပြန်လာမယ်ဆိုရင်ကောပန်းတို့ရဲ့ဟမ်သူ့အတွက်ခုတဲ့ထိဒီရွာကပန်းတို့စောင့်မျှော်နေတာပေါ့ကိုဟင်ခုမျက်နှာဘယ်လိုဖြစ်သွားတာလဲကွယ်အချစ်အကြောင်းပြောတာမဟုတ်ပါဘူးကိုရဲ့ချစ်တာကဘသူဆိုတာကိုသိပါတယ်တစ္ဆာကြတော့တမျိုးပေါ့ကိုရဲ့ဟုတ်ဘူးလားယင်ဟမ်ကျုပ်ယူမြသွားမလားထင်တယ်ပန်းတို့ရဲ့ကိုရဲ့အင်းလေအမှန်တော့ ပိုင်ရှင်အစ်စ်ကဘာမှမဖြစ်ဖဲကောက်ရတဲ့လူကနှမျောနှမျောလုံးအကြည့်ပါတယ်အော်ကိုရေပန်းနူဒီလောက်တောင်ပဲချစ်သေးတယ်မှာတန်ဖိုးကြီးကြီးထားလျော်သလားကွယ်ဟေးရှင်ရှင်ဦးကျွေဝဟမ်ဟုတ်ပါတယ်ပန်းနူဟုတ်ပါတယ်ဟုတ်ပါတယ် ပန်းနုရဲ့ကျွယ်ဝအန်ကယ်ဦးကျော်ကပါပါပန်းနုရဲ့ကျွယ်ဝအန်ကယ်ဦးကျွယ်ဝဟုတ်လားရည်ချလိုက်တာရှင်ရှင်ဟာကျမကိုအသေးတစားစီခြေနှင်းနဲ့ငရဲရမပြေကပေမင်းပေမင်းကျုပ်ခုလိုအခွင့်အသင့်လို့ကုညီခွင့်ရတော့စေရနာနဲ့ကုညီတာကိုဝေဒနာလို့မယူဆသေးကြမို့ပြည်တိရှတပ်ပြေးအနေနဲ့ဒေါက်တာစီဘာကူကမှတ်တမ်းရှိထားတော့ အန်ဒီရဲ့ဟာလက်တကန်းအလိုမှာရောက်နေပါပြီဟင်ဒါပေမဲ့ကြောက်စရာကတော့မရှိသေးပါဘူးရှိတယ်စင်းရဲ့အရာရှင်းကြမယ်အတိုက်ကနောက်ယထာနဲ့မှလာကြမှာကျုပ်အတွက်သိတဲ့ယထာတွေပါလာတယ်ဘုဒ္ဓမှာစိုက်ထားတာကဲကျုပ်ပြန်လာအောင်မယ်လေကောင်းပါပြီညမှာတစ်ခေါက်ဒေါက်တာနဲ့တွေ့ဖို့လာခဲ့မှာတခုတော့သတိပေးထားပြောပါအန်ဒီရဲ့ဟာလက်တကန်းအလိုလေးမှာပဲရှိနေတယ်ဆိုတော့အချိန်ကတော့သိမ့်မရဘူး အစသာအရာရာတတိရှိပါ ပန်းနုနဲ့ကလေးအတွက်ကျုပ်သိစိတ်ပူတယ်ဒေါက်တာနဲ့ကျုံနဲ့နှစ်ယောက်တည်းဆွေးနွေးကြရစီလားကျမရှိမှာပဲဗျောင်ဆွေးနွေးလဲရပါတယ်ဦးကျွဲ့ဝ politics matter လေးတွေရှိနေတယ်ဒီမှာဒေါက်တာအချိန်သိမ့်မရှိဘူးကျွန်တော်ဒေါက်တာနဲ့ငကိုတဲ့ private talk ပြောမပြပါပန်းလို့ရေရှင် မိဖို့တဲ့ခဏသွားပါကွာမြန်မြန်ပြည့်မြန်မြန်အေးတာပဲပြင်းရင်လည်းပန်းတို့ကိုဘာတွေပြောတယ်ဆိုတာပြန်ပြောမှာပေါ့ဒါကတော့ဒေါက်တာသဘောဟာကျုပ်ပြောမယ့်ကိစ္စကိုအဲပန်းတို့ကိုလည်းဟိုသူ့ကိုအသိပေးဖို့သင့်တယ်ထင်ရင်တော့ဒေါက်တာကိုယ်တိုင်အသိပေးနိုင်မှာဘာမဆိုကိုပြန်ပြောမှာပါပန်းတို့ရဲ့ဟင်းတော့ကိုဥကျွယ်ဝအကြောင်းသိတယ်မဟုတ်လားသိပါတယ်သူညံကစားရအောင်ပါမသွားနဲ့နော် ဒီတခါတော့အမှန်တရားအတွက်ပါကလေးမရဲ့အရေးတကယ်ကြည်လာပြီဘာနေရခဏလေးပါခဏလေးပါကိစ္စမရှိပါဘူးကိုသူသူတတိတာတတိတာကောင်းပြီကောင်းပြီဒေါက်တာကိုကျုပ်အပွင့်လန်းဆုံးပြောရမယ်ဆိုရင်တော့ဟုတ်ကဲ့နောက်လာမယ့်ရထားမှာရန်ကုန်ကမစ္စတာနကာမူရာလွှတ်လိုက်တဲ့ကင်ပီတိုင်အုပ်စုပါလာတယ်ဟုတ်ကဲ့ဒီနယ်ကတိမ်ကြုံဖမ်းဆီးမဲ့ဆေးရမှာဒေါက်တာတို့အိမ်သားစုတွေပါတယ်ဗျာ ကျွန်တော်တယောက်သားမဟုတ်ပဲကျွန်တော်မိသားစုဟုတ်လားသိဟုတ်ပေါ့ဒေါက်တာမိသားစုဆိုတဲ့အထက်မှာလေဒေါက်တာနဲ့အတူတူမန်းတို့တို့ကိုပြောတာအဲ့လေပို့ဆိုတာကဗြိတိရှစစ်ပြေးတပ်ဆုတ်ခွာရမှာပါယုံနဲ့မကဘူးအခုဟိုဘက်ကဆင်မလာရောက်စစ်ပြေးစာပေါ်တုံးအစိုးရစီမှာဒေါက်တာရဲ့ရောက်ခမနဲ့ဒေါက်တာဇနီးတဲ့ ဟိုမြစ်စုကပါဥပဒေဝန်ထမ်းအနေနဲ့တာဝန်ဝန်ထမ်းနေတယ်ဆိုတော့ဒီကနေပွန်အရာရှိတွေကသိရနဲ့မျက်စိမိတ်နေမလဲဒေါက်တာအမှန်တော့ကင်ပေလက်ထက်ရောက်တာဟာလေငရဲပြည်အလေသွားတာလေဆိုးတယ်ဒေါက်တာပိုးတောင်ဆိုးသေးတယ်ကျွန်တော်ကြိုးကြောင်းကမဟုတ်ပါဘူးဘာမဆိုင်ညာမဆိုင်ပန်းလူတို့ကအခုလို့ဆိုတော့ကဒီတိုင်းကအမြစ်ပါကင်တဲ့အကျင့်ရှိ င်လုံးခုတ်အမြင့်မကြံစည်နဲ့ဆိုတာပေါ့ဒေါက်တာဒေါက်တာကိုလက်ခံသူအပြည့်ခေါ်ယူမှာပဲဒီထက်စစ်ဆေးလိုက်ပြန်ရင်သခင်ပုံနကရဲ့ဇနီးဆိုတာကပေါ်လာအောင်မယ်ဒီကမှာပန်းနုဟာဘယ်နေရာမှာရှိမှာလဲဒေါက်တာပဲတွေးကြည့်ပါလေတွေးကြည့်ပါကျွန်တော်တော့မတွေးရတော့ဘူးဗျာဒါလို့ဆိုရင်ပန်းနုတို့ကိုရှောင်ခိုင်းမှာကျွန်တော်အတွက်ကအရေးမကြီးပါဘူးသူတို့အတွက်သူတို့အတွက်ဒေါက်တာကတော့ ကျွန်တော်တို့ ਨੇ အထင်ကရလိုက်လို့ဖြစ်မယ်မဟုတ်ဘူးဗျာဘယ်လိုဗျဘယ်လိုဘယ်လိုဩဘယ်လိုပါဒေါက်တာကိုလူတိုင်းနေရာတိုင်းကမှတ်မိနေတော့ဒေါက်တာအနေနဲ့ကိုနီးကိုဟန်နဲ့လက်ခဲ့ဖို့လိုလိမ့်မယ်ဒါပေမဲ့ဘာနုနဲ့ဘာနုနဲ့သမီးလေးကိုတော့ဟိုဥကျွယ်ကတာဝန်ယူပြီးတော့ကခေါ်သွားမှာပေါ့ဗျာမဟုတ်ဘူးလားကျွန်တော်ပြောတာအဲ့ဒါတော့ဒေါက်တာအပေါ်မှာတည်တယ်လို့ပြောတာပေါ့ ပန်းနူဟာဒေါက်တာမပါပဲလေးရက်ကချီတပွားမှထွက်လိမ့်မယ်လို့ကျွန်တော်တော့မထင်ဘူးကျွန်တော်နားလည်ပါပြီကျွဲပါကျွန်တော်နားလည်ပါပြီဒီအတွက်ကျွန်တော်ယင်မှာဘလောက်ခံစားရမယ်ဆိုတာကျွန်တော်ကလွယ်လို့ဘယ်သူမှခံမှန်းလို့ရမယ်ဝေဒနာမျိုးမဟုတ်ပါဘူးဒါပေမဲ့ဒီဝေဒနာကိုကျွန်တော်ပြင်းပြင်းထန်ထန်ကြီးခံမှမယ်သူတို့တွေကိုသာဘေးကင်းရာပို့ပေးပါဦးကျော်ပါ စစ်ကြောင်းဝေးရာသူတို့ပြေးတာအောင်ပို့ပေးပါကဲလာလာလာတော့ဂျပန်တို့ရိတ်မိနေမှာနော်ကိုလည်းခုတည်းထိလိုက်မလာသေးပါလားဥကျွယ်ပါရှင်ရှင်အော်ခက်လိုက်တာပန်းတို့ရဲ့ကလေးမရှိတယ်မဲ့ तू လိုက်လာမယ်လို့ပြောတယ်ခုဒီရောက်မလာဘူးထောက်တော့အော်သူ့မှာ ဟိုတခြားအစီအစဉ်လုပ်เสียရှိလို့ဖြစ်မှာပေါ့ကိုဟာဒီလိုအစားမျိုးတွေကမဟုတ်ဘူးရှင်ပါရီကိုကိုပြောပြီးကျမကိုလှက်ထုတ်တာလေမဟုတ်ပါဘူးကိုဟာယူသားတယ်ရှင်သားရှင်သားဖေဖေကျမရှင်နဲ့အတူမလိုက်ဘူးဒီမှာပဲကိုနဲ့အတူသေအတူရှင်မကွဲနေမယ်ဩဒီလိုဒီလိုလက်ပဲဟုတ်မလဲပန်းတို့ရဲ့ဒီလိုအချိန်ခါမျိုးမှာကျုပ်လိုသွားဆိုရင်လေဒီမှာ မနှုမယင်အစင်စင်လေးတွေဆရာတော်ကြောင်းမော်ကကျိန်ဆိုလို့ချသည်ဆိုသလိုပဲခါထုတ်နေရတဲ့အခါသမယပါပန်းတို့ဟာလေကျုပ်ရဲ့အသေးနှလုံးသားကိုအဆွေလန်းဆွေလန်းစေခဲ့ဒါကိုထောက်ထားညာတာတဲ့မှာကွာရှင်ရှင်ကုတက်တိဒီစကလုံးတွေကိုတောင်းနေတော့မဲလားဟမ်ချက်ထားတကောင်ကဖဲ့ပါကျမနဲ့ကလေးကိုသွားခွင့်ပြုပါတောင်းမမရရှင်ကျမဘဝတစ်ခုလုံးလေး ရှင်မုံမုံညံ့ညံ့ချေလို့ချေပြက်ခဲ့ရပြီပါပြီကိုကျွေးပါတနာပါရှင်ညတော်ပါဒါကကျုပ်ကပြောရမယ့်စကားပါပန်းလို့ရမင်းဆရာဝန်ကလာရင်ရွာထဲနဲ့ဘုဒ္ဓယုံခကြီးမဝေးပါဘူးအနည်းလေးပါဒီအချိန်ဆိုရောက်ဖို့တန်ပါပြီအမှန်တော့မင်းသိလောက်ပါပြီအခုကြည့်လေ ကိုချစ်လာပါတယ်ဆိုတဲ့မိန်းကလေးတယောက်ကိုတစ်ချိန်ကယဉ်နီပေါင်းသိငယ်ဘူးတဲ့ကျုပ်လိုလူလက်ထဲစိတ်ချလက်ချအနံလိုက်တဲ့ဆိုရဲကအေးလေပန်းတို့မင်းလည်းပညာတတ်မိန်းကလေးတယောက်ပဲဟာစဉ်းစားပေါ့ကိုရဲ့တိတ်ခါကိုဒီလောက်ထိထိပါစော်ကားဖို့မလိုဘူးဥကျွဲဝကိုဟာအစစအရာရာမှာယူသားမှုနဲ့တီကြည်ခြင်းကိုဂုံတရားအဖြစ်နဲ့စတင်ရလောက်ကိုချင်းပြေဝတယ်လူ ဒါရီယာရှင်းညာရှင်းညာနေပဲကဲပါရှင်ကျမတို့ဒါဆင်းခွင့်ပြုပါကျမတို့ဆင်းခွင့်ပြုပါရှင်ကျုပ်မပန်းနုကိုဘေးကင်းမဲ့စီကိုခေါ်သွားရလိမ့်မယ်ရှင်ဘယ်နည်းနဲ့မှအန္တရာယ်ကြောင့်မှမထားရနိုင်ဘူးမပန်းနုရှင်တကယ်လို့သာဒေါက်တာစီဝါကိုဟာမပန်းနုကိုအသေးဆွဲခြေရိုးမှန်ရင်တော့ကဘာမီအနှံ့ရှာမှာပဲရှင်ထုတ်တော်မပန်းနုရှိတာရောက်အောင်လာနိုင်သေးတာပဲ ဒီနေ့ပြန်ပြီးဆုံတွေ့ကြပါအိုးဘာလို့ရှင်နဲ့မလိုက်ဘူးရှင်နဲ့မလိုက်ဘူးရှင်ရှင်သမီးလေးကိုပေးပါကျမသမီးလေးကိုပေးပါအိုးရထားထွက်နေပြီအော်ဘာလို့ဘာလို့ဒါလောက်လဲတော့ကတွေမပွားသားမှာနဲ့အိုးမလုံနဲ့လေမလုံနဲ့မင်းရထားဘောကအတိတ်ခုံကြလို့ဒီမှာကလေးနဲ့ကြံရခဲ့မှာပေါ့ စီပါကူစီပါကူမင်းဘာတွေလွတ်လိုက်တာလဲအခုတော့ပါသွားပြီသူပါသွားပြီอืมမင်းအသေးနှလုံးမှာသူနဲ့တပါးတည်းပါသွားရောလားအိုးသေတူရှင်မခွဲနေပါမယ်သူသားနဲ့ဘာလဲမင်းကမင်းကအခုလို့မင်းနဲ့ခွဲနေရလို့ဘာနဲ့မြန်မာကောစိတ်ချမ်းသာကိုချမ်းသာနဲ့ဘဝတစ်ခုလုံး ပန်းနေနဲ့ဝေစားနေလိမ့်မယ်လို့များမင်းရှင်းနေတော့လားဟမ်ဩဇီဘကုဇီဘကုပန်းတို့ကိုအသက်ရှင်ရက်နဲ့တည်သွားတဲ့လူဖြစ်အောင်မင်းဖန်တီးပြလိုက်တာမင်းဖန်တီးပြလိုက်တာကိုမချင်နဲ့ဘူးဒီလို ကွယ်သွေးသွားပြီလားအော်ခင်ဗျရောက်လာပါကိုမျောသိမဲ့အိမ်ကြီးမှာကျုပ်တယောက်ထဲပါကျုပ်တယောက်ထဲပါကြည့်ပါအောင်လေကျွန်တော်ကျွန်တော်အားလုံးကိုသိပြီးပါပြီဒေါက်တာအော်ကျွန်တော်ရောက်လာတာနည်းနည်းနှုတ်ကြသွားတယ်နော်ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာချစ်သူကျွန်တော်မယားဟိုကောင်ကြီးနဲ့ပါသွားပြီမဟုတ်လားဒေါက်တာဟမ်သူပါသွားတာကျုပ်ထက်လိုက်တာပါကျုပ်ထက်လိုက်တာပါကျုပ်ထက်လိုက်တာပါ ဥကျွယ်တဲ့စကားကိုအယုံလွန်သွားလို့ပါ ကျုပ်မှားပါတယ်ကျုပ်မှားပါတယ်ဒေါက်တာမမှားပါဘူးဒေါက်တာဒေါက်တာမမှားပါဘူးဒီတခါတော့အမှန်စကားတွေကိုဒါဥကျော်ကဆိုသွားတာကျွန်တော်နားလဲပါကျွန်တော်လည်းဒေါက်တာနေရာမှာသာရှိခဲ့ရင်ပန်းနုတို့ကိုဘေးကင်းရခေါ်သွားမယ်ဥကျော်ကတော့ထဲ့လိုက်မိမှာပါပဲအင်းလေအသေးတော့နည်းနည်းထိခိုက်မပေါ်ဟောကိုလီကိုလီဒါတဲ့ခမရကုဒီကိုလာတာက ကျွန်တော်လဲဥကျော်ဝလူပေါ့ပန်းနုနဲ့ဒေါက်တာကိုလာသတိပေးတာပါပဲဟုတ်ကဲ့အဲ့လေဖြစ်နိုင်ရင်ကျွန်တော်တို့တစုလုံးဒီရွာကရှောင်ရှားနေကြဖို့ပေါ့အခြေအနေကလောက်တောင်မဆိုးနေမလားဆိုးတယ်ဒေါက်တာဒေါက်တာတို့နဲ့ဆိုင်ရင်ကျွန်တော်အခြေအနေကပိုဆိုးတယ်ဂျပန်ကကျွန်တော်ကိုတွေ့ရသိညိုင်ဒါမဆိုင်ဖြစ်တယ်လို့ဟုတ်ကဲ့ကျွန်တော်နဲ့အတူတစ်ချိန်ကတိုက်ပွဲဝင်ရဲဘော်ရဲဘက်တွေကလည်းကျွန်တော်အပေါ်ဆွဲချက်တင်ထားကြပြီးသားဆိုတော့တွေ့တဲ့နေရာမှာ ညာကြတော့မှမဟုတ်ဘူးဗျဗျာဘာဖြစ်လို့များလဲကိုလေးကျွန်တော်ကတော့ဖက်စစ်လည်းမယုံဟုတ်ကဲ့နဲချက်လည်းမလိုလားဆိုတော့ဟုတ်ကဲ့ယာယီမာမိတ်လမ်းစဉ်နဲ့ခွဲကြနေတဲ့ကောင်ကြားကတားကောင်ဖြစ်ရတာပေါ့ဗျာအဲ့ဒီတော့ဒီတော့တော်လွန်ကြီးမှာကျွန်တော်ဆက်ပါခွင့်မရတဲ့နောက်အသက်ရှင်နေတာဘာအဓိပ္ပာယ်ရှိတော့မှာလဲဩအဲ့လေပန်းနုကိုလည်းကျွန်တော်တွေ့ကျင်လို့လာခဲ့တာဟောဒေါက်တာခင်ဗျာပန်းနုဟာ တနာစရာမိတ်ကလေးပါဒေါက်တာတနာစရာမိတ်ကလေးပါမှန်ပါတယ်မှန်ပါတယ်อืมသူ့ကိုတနာစရာမဟုတ်တနာရာကတနာစရာထပ်ဖြစ်ရတာကတော့ဒေါက်တာတို့ကျွန်တော်တို့ပါကဲဒေါက်တာခင်ဗျာကျွန်တော်သွားပြီဟုတ်ကဲ့ဒေါက်တာအလာကောင်းပြီမယ်အခါနှောက်ခဲ့ပြီကိုဒေါက်တာကိုလည်းနှုတ်ဆက်ခဲ့ပါတယ်ကျွန်တော်ရွာထိပ်မှာသွားအနားယူလိုက်ဦးမယ်အော်ပန်းနုပန်းနုမင်းအရန်ချင်းမြှောက်ခဲ့တဲ့မင်းရဲ့လင်သားတနည်းပြန်လာမယ်ဆိုတာ ပြန်လာရှာတာပဲဒါပေမဲ့ဒါပေမဲ့မင်းဟမ်အော်ဒါရွာထက်ထက်ကိုလေးကိုလေးအော်သူပြောသွားတာအနားယူမယ်ဆိုတာလက်ဆက်တတ်တော့ဒါပါလားဖြစ်မှဖြစ်ရလေကိုလေးရဲ့စစ်ဆူရာပါလေတီးကြပြီမြို့ရန် ဒေါက်တာစီပါကုဟာကျွန်တော်ရဲ့ဖဲ့အေတူမအေခွဲအကိုပါမပန်းနေအကိုရမှတ်တမ်းတွေအရာမပန်းတို့ကိုကျွန်တော်ရင်းရင်းနှီးနှီးသိကြတာကြာပါပြီရှင်သူဟာစစ်ပြီးကာလာကလေးကမပန်းတို့ကိုမျှော်ခဲ့ပါတယ်ရှာခဲ့ပါတယ်ခုဇာဗနာမှာမပန်းတို့ရောက်လာတာဟာကျွန်တော်အကိုအတွက်စာတဆောင်ပေတစ်ဖွဲဖြစ်မြောက်ရေးမှာမပန်းတို့ကအကူကြီးလာပေးတယ်လို့ပါပဲကျွန်တော်အဖို့တော့တားပါပဲ ကိုဟာပန်းလူရဲ့နှလုံးသားပါကိုနဲ့ပန်းလူရွာကခွေးလာတယ်ဟာအသိနာရမယ့်ဇက်လန်းကစခဲ့ပြီဆိုတာပန်းလူနားလည်ခဲ့ပါတယ်ရှင်ခုပန်းလူရန်ကုန်ကိုတနိုင်ငံကလာခဲ့တာပါဦးကျွဲဝါကတော့ဟိုမှာနေခဲ့တယ်လေဒါဟာလေရန်ကုန်နဲ့ကိုကိုတွေ့ဘူးနဲ့ စစ်ပြေးကလာမိရထားလမ်းမှာကွဲကွာကြံနေတယ်သမီးလေးဗမာပြည်ထဲမှာရှိမရှိဆိုတာကိုစုံစမ်းမှုပါပဲอืมကျွန်တော်လည်းတက်အားသေး၍စုံစမ်းပေးပါမယ်ဒီကလေးဟာအမှန်တော့ဟုတ်တယ်ရှင်ကိုနဲ့ပန်းနူတို့ရဲ့ရှင်သွေးပါဂျပန်နေလက်ထဲကဥကျွေဝါနဲ့ပန်းနူတို့ရဲ့တေပြေးရှင်ပြေးပြရတဲ့အခါမှာ ဖြစ်မှာဖြစ်ရလိမ့်။သမီးလေးကိုလမ်းခွေးပူတာကအလံကျိုးတဲ့အဖိုးကိုလင်မယားနှစ်ယောက်ထံအနှံထားခဲ့တာ။အော်။အခုသူတို့စီကိုလည်းရောက်ခဲ့ပါပြီ။အဖိုးကိုလင်မယားတိမ်ပါလို့သမီးလေးရဲ့တရင်အစားနာလည်းမရ။ဒီကြတော့လေကိုနဲ့ဆုံခဲ့ဘူးတဲ့။ဟောဒီနေရာဟောင်းလေးကိုအလားမအခုလို့ဟုတ်ပါတယ်။ ဒီနေရာဟောင်းမှာကျွန်တော် အကိုစီပါကိုဟာပန်းတို့တနေ့ပြန်လာနှုံးပြန်လာနှုံးနဲ့အမျော်လင့်ကြီးမျော်လင့်ပြီးနေခဲ့တဲ့နေရာပါဗျာစစ်ပြီးတော့အခုဒီနေရာမှာဟော့ဟိုကမခင်တွေတို့နေကြတော့အကိုဟာသူတို့ဘဝတဲကို ဖြစ်တဲ့နည်းနဲ့ဝင်ရှာပြီးနေခဲ့တာပါပဲဆရာဝန်တယောက်အနေနဲ့သူ့နှလုံးယောဂါကိုသိတာနဲ့အမျှမပန်းတို့ကိုမသေးတဲ့အများဆုံးတွေ့နိုင်ရေးအတွက် နေ့စဉ်ရက်ဆက်ကြိုးစားပြီးရှာခဲ့သူပါရှာခဲ့တဲ့သူပါကိုဘဝတစ်ချောင်းလုံးမှာပန်းလူဟာကိုအတက်နိုင်ဆုံးအကျိုးပြုခြင်းမိမိစိုးမှုတွေသာပေးခဲ့တယ်လို့ပါပဲရှင်ပန်းလူနဲ့ပတ်သက်လို့ခံစားရသမျှတွေဟာကိုဘဝမှာဒင်းပြစ်ကြက်ပြစ်ဖြစ်သွားတော့ပါပဲအခုလည်းမြို့ထဲကိုပန်းလူထွက်ရှာမှာ ကားပေါ်ကရုတ်တရက်အစင်းနှလုံးသွေးရက်သွားတာတာပါပဲဖတ်ဖဲပေါ်မှာပန်းလို့ဟုတ်ကဲ့တော်ကြရင်ဒီမော်ဂျူရီရေခဲတိုက်ထဲကခင်မီတို့အကူကိုထုတ်ယူကြတော့မယ်ကဲမပန်းတို့အနေနဲ့နောက်ဆုံးဂါရဝပြုတ်ကျင်ပြုတ်ပါ အထဲမှာဘယ်သူမှမရှိပါဘူးကျွန်တော်တကားဝကစောင့်ပေးပါမယ်ကို အိတ်ပြောနေတယ်လို့ပါပဲလားကွယ်ကိုပန်းလူလာပြီလေကိုပန်းလူကိုစောင့်နေတယ်ဆိုတတတာစီပါကိုတောင်ပေါ်သားကြီးရေလူလောကအလဲမှာပန်းလူရဲ့ကိုဟာလေး 两个公咪。 ဝင်ဇလန်းကြီးကိုမြမမှုနဲ့စီလျောအောင်အစင်အလာကြီးမားတဲ့ကျမတို့ရဲ့စတူဒီယိုဖခင်ကြီးဂီတစားစိုးကျော်မှုကဥဆောင်ညွှန်ကြားပြီးအကယ်ဒမီကောလိပ်ကြီးနေဝင် အကယ်ဒမီတင်တင်လွဲ့အကယ်ဒမီဦးကျော်လုံးပုံနကမမိုးစံကေတုမဒီမျိုးအောင်ဦးရဲတွေမောင်မောင်လေးအောင်မြင့်နဲ့စတူဒီယိုအင်အားစုများပါဝင်ထားကြလို့ဂီတမှုအောင်ကိုလက်နဲ့အဖွဲ့ကအားဖြည့်ထားပါတယ် ဒေါက်တာစီဘာကိုရဲ့ဝိတုဇာညွန်းကိုစိန်ကျုံကိုကိုဇော်ကရေးသားပြီးဒါရိုက်တာလှအောင်တန်းနဲ့မောင်ကုန်းကျော်တို့ရဲ့အမှုပညာနဲ့တင်ဆက်ရမှာရန်ကုန်မြို့ရွှေတောင်တန်းအမှတ်39ဆွေဆွေဝင်းတေးဂီတလုပ်ငန်းမှတပီလုံးမူပိုင်အဖြစ်ဖြန့်ချီလိုက်ပါတယ်တောတာရှင်များကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ သဲတယ်မှာလှိုက်လှိုက်ခါသံတရားစွန်ပါစေကပါရေမြေကုသဲနဲ့ကုရင်ကွယ်လာတူမတိပဲမဟုတ်ပါချစ်သွေးရဲ့ စီဝေတွေမာပူလောင်ငရဲတမြကိုဘွားပါကျင်နာစုတာအသေးနှလုံးတဲ့ရှာမတွေ့လား